ကံကြီးဆက်တဲ့အငယ်1မှ6နေမအမျိုးသားဇောဖာမွဲဆိုဒီကစကားများ၍အကျိုးရှိသည်မဟုတ်နှုတ်တီးကောင်းသောသူသည်မိမိအပြစ်နှင့်လွတ်ရမည်လောတင်ပြောသောမှုသာစကားကြောင့်သူတစ်ပါးတို့သည်တိတ်ဆိတ်စွာနေရမည်လောတင်ကဲ့ရဲ့သောအခါအဘဲသူသည် အရှက်မကွဲဘဲနေရမည်နီတင်ကငါစကားဖြောင့်၏ ဖျားသခင်ရှေ့တော်၌ငါတန်ရှင်း၏ဟု ဆိုမိပြီဖျားသခင်မိန်တော်မူပါစေတင့်တစ်ဖက်၌နှုတ်တော်ကိုဖွင့်တော်မူပါစေနည်းနည်းသောပညာအရာဒီဟုသောတင်နားလည်နိုင်သည်ထက်နဆတာသောအရာတို့ကိုတင့်အားပြတော်မူပါစေ ထို့သို့ပြတော်မူလျင်တင်းသည်အပြစ်ခံတတ်သည့်အတိုင်းအပြစ်ပေးတော်မူမူကြောင်းကိုသိရလိမ့်မည် အငယ်9မှ12တင်းဒီဖျားသခင်ဤဇာတိတော်ကိုစစ်၍တွေ့နိုင်သလောအနန္တတကုရှင်ဤဇာတိကိုစစ်၍အကုံစင်နားလည်နိုင်သလောမိုးကောင်းကင်ကိုမှီသည်ဖြစ်၍တင်းဒီအဘယ်သို့ ပြုနိုင်သနည်းမရဏနိုင်ငံချက်နေတည်ဖြစ်၍တင်းဒီအဘယ်သို့တည်နိုင်သနည်းအတိုင်းရှိသည် မြေကြီးကိုလွန်လျက်သမုတ်တရားထက်သာ၍ကျယ်ဝန်းလျက်ရှိ၏ ဘုရားသခင်သည်ဖမ်းဆီးချုပ်ထား၍စစ်ကြောတော်မူလျှင်၊အဘယ်သူဆီးတားနိုင်သနည်း။ဘုရားသခင်သည်ဆိုးသောသူတို့၏သဘောကိုသိတော်မူ၏။သူတို့အမှတ်တမဲ့ပြုသောဒုစရိုက်ကိုသိမြင်တော်မူ၏။သို့သော်လည်း၊ရိုင်းသောမြည်းကလေးသည် လူအဖြစ်သို့ရောက်သောအခါ၊လူမိုက်သည်ပညာသတိရလိမ့်မည်။ သင်သည်စိတ်နှလုံးကိုပြင်ဆင်၍လက်တို့ကိုဖျားသခင်ထံတော်သို့ဆန့်လင်၎င်းသင်ပြုသောဒုစရိုက်ကိုပယ်၍သင်အိမ်၌ဆိုးညစ်သောအမှုကိုလက်မခံလင်၎င်းအညစ်အကြေးနှင့်ကင်းလွတ်သောမျက်နာကိုပြရလိမ့်မည်ဆိုရင်စရာအကြောင်းမရှိတည်ကြည်လိမ့်မည်ခံပြီးသောဒုက္ခဆင်းရဲကိုမေ့လျော့လိမ့်မည်လွန်သွားပြီးသောရေကိုကဲ့သို့အောင်းမေ့လိမ့်မည် သင်၏အသက်သည်မွန်းတဲ့အယောင်ထက်ထွန်းလင်းလိမ့်မည်။ယခုမှောင်မိုက်တော်လဲနံနစ်ကဲ့သို့ လင်းလိမ့်မည်။မျော်လင့်စရာရှိသောကြောင့်မစိုးရိမ်ဘဲနေလိမ့်မည်။ယခုအရှုံးခံရတော်လဲလုံခြုံစွာငြိမ်ဝတ်လိမ့်မည်။အိတ်သောအခါအဘယ်သူမျှမချောက်မလှန့်ရ။လူများတို့သည်တင့်ကို တောင်းပန်ကြလိမ့်မည်။သို့သောသူတို့၏မျက်စိသည်အားလျော့လိမ့်မည်။သူတို့သည်ပြေး၍ မလွတ်ရကြသူတို့မျောလင့်စရာအကြောင်းသည်အခိုးငွေ့တက်တက်ဖြစ်သည်ဟုမြွက်ဆို၏